အခန်းကြီး7အငယ်1မှ9ရှာလလီလသားဇေရုဘဗေလနှင့်ယောရှုနောက်သို့လိုက်လာသောယေပရောဟိလေဝိသားဟုမူကားဆရာယယေရမိဣဇယအာမရိမန်လုတ်ဟတ်တုတ်ရှေခနိယေဟုံမေရမုတ်ဣဒောဂိနေတုံ အပိယမိညာမေမာဒရာဘိလကရှေမာယယောယိတ် ယေဒယတာလုအာမောက်ဟိလခိယေဒယဒီဟုသောယောရှုလက်ထက်၌အမျိုးသားချင်းယေပရောဟိတ်တို့တွင်အကြီးအကဲဖြစ်ကြ၏လေဝိသားမူကားယောရှုဗိနွိကံမြေလရှေယပိယုဒကျေးဇူးတော်ချီးမွမ်းခြင်းအမှုကိုညီကိုတို့နှင့်အတူအုပ်သောမတဏိဒီတို့ညီကိုဘာကပုကိနှင့် ဥနိတို့သည်ကင်းစောင့်အမှုကိုအုပ်ရကြ၏အငယ်30မှ21ယောရှုသားယောယကိမ်ယောယကိမ်သားအေလျာရှိတ်အေလျာရှိတ်သားယောယဒယောဒသားယောနသန်ယောနသန်သားယာဒွာဒီယောယကိမ်လက်ထက်၌အဆွေအမျိုးတကြီးယေပရောဟိတ်များဟုမူကားဆရာယသားမေယာယယေရမိသားဟာနနိ ဧဇယသားမေရှုလံအာမရိသားယောဟနံမန်လုတ်သားယောနသန်ရှေခနိသားယောသဟာရိမသားအာဒနမေရရုတ်သားဟေလကဲဣဒောသားဇာခရိဂိနေတုံသားမေရှုလံအဘိယသားဇိခရိမိညာမိန်သားမာဒရသားပိလတဲပိလခတ်သားရှမော ရှေမာယသားယေဟောနသန်ယောယကျိတ်သားမတ်တေနေယေဒယသားအောစီတာလူသားကာလေအာမောက်သားအေဘာဟိလခိသားဟာရှဘိယေဒယသားနာတနေလသည်အငယ်22မှ26အေလာရှိယောယဒယောဟနန် ယာရွာတို့လက်ထက်၌လေဝိသားအဆွေအမျိုးတကြီးတို့ကို၎င်းပေရတိမင်းဒါရိလက်ထက်တိုင်အောင်ယေဘရဟိတ်တို့ကို၎င်းမှတ်သားသောစည်ရင်းရှိ၏အေလရှိတ်သားယောဟနန်လက်ထက်တိုင်အောင်လေဝိသားအဆွေအမျိုးတကြီးတို့ကိုစည်ရင်းယူ၍ယာဇဝင်မှတ်စာ၌တွင်တည်လေဝိသားအကြီးကဲဟာရှပိရှေယပိကံမြေလက်သား ယောရှုတို့သည်ညီကိုများနှင့်ဝိုင်း၍ဘုရားသခင်၏လူဒါဝိဒ်စီရင်သည့်အတိုင်းဂုံကျေးဇူးတော်ကို ဖော်ပြချီးမွမ်းခြင်းအမှုကို အလှည့်လှည့်ဆောင်ရကြ၏မတနီပါကပုကီအောဘဒီမေရှုလံတာလမုန်အကုတ်တို့သည်လည်းတကားဝနာမှဆောင်းရသောတကဆောင်ဖြစ်ကြ၏ထိုသူတို့သည်ယောဇဒက်သား ယောရှု၏သားယောယကိန်လက်ထက်မြို့ဝန်နေဟမိလက်ထက်ကျမ်းတက်ယေပရောဟိတ်အေစီယလက်ထက်၌ရှိကြ၏အငယ်29မှ31ယေရုရှလင်မြို့ရိုးကိုအနုမောဒနာပြုသောအခါခွက်ခွင်းဆောင်းတရောနှင့်တိမုတ်လျက်တည်ခြင်းဆိုလျက်ဝမ်းမြောက်ခြင်းကျေးဇူးတော်ကိုချီးမွမ်းခြင်းနှင့်တကွအနုမောဒနာ ပြုအပ်သောငါ လေဝိသားတို့ကိုရှာ၍သူတို့နေရာအရရတို့ကယေရုရှလင်မြို့သို့ခေါ်ကြ၏ဓမ္မတီချင်းကိုဆိုတတ်သော အမျိုးသားတို့သည်ယေရုရှလင်မြို့ပတ်ဝန်းကျင်ရွာတို့၌နေရာကျလျက်ရှိ၍ယေရုရှလင်မြို့ပတ်ဝန်းကျင်လွင်ပြင်အရက်များနေတောဖန်တိရွာများဂိလဂလမြို့နယ်ဂေဘနှင့်အာဇမဝက်ကျေးလက်ထဲကလာ၍စီဝေးကြ၏ ယေပရောဟိနှင့်လေဝိသားတို့သည်လည်းကိုကို၎င်းလူများမြို့တကားမြို့ရိုးကို၎င်းစင်ကြယ်စေကြ၏ထိုအခါယူဒမင်းတို့ကိုမြို့ရိုးပေါ်သို့ငါခေါ်၍ချီးမွမ်းရာတည်ခြင်းဆိုရသော လူစုချီးနှစုကိုခံထား၏တစုကလက်ရရစ်လှဲ့၍နှုတ်ချေးတကားသို့မြို့ရိုးပေါ်မှရှောက်သွားကြ၏အငယ်32မှ 43သူတို့နောက်မှာဟောရှေယနှင့်ယူဒမင်းတဝက်အာဇရိဣဇယမေရှုလံယူဒဗိယမင်းရှေမာယယေရမိတဘိုးကင်သောယေပရောဟိတ်အမျိုးသားအချို့အာတဇကုရမိခေယမတနိရှေမာယယောနတန်တို့မှဆင်းသက်သောဇာခရီအစရှိသော သူ၏ညီရှေမာယအာဇယေလ မိလလဲဂိလလဲမာဣနာတနီလယုဒဟာနနီတို့သည်ဘုရားသခင်၏လူဒါဝိဒ်၏တူရိယာမျိုးကိုကင်လျက်လိုက်ကြ၏ကျမ်းတက်ဆရာအေးစီယသည်သူတို့ရှေ့မှတွား၏သူတို့တစ်ဖက်တစ်ချက်၌ရှိသောစံရည်တွင်တကားသို့ရောက်မှမြို့ရိုးတက်ရာဒါဝိဒ်မြို့လှေကားဖြင့်တက်၍ဒါဝိဒ်အိမ်တော်အထက် အရှိမျက်နှာ၌ရေတကားတိုင်အောင်တွားကြ၏တည်ခြင်းတဲ့တစုကလက်ဝဲဘဲသို့လှည့်၍ငါနှင့်တဝက်သောလူများတို့သည်မြို့ရိုးပေါ်မိဖို့ပြအိုးမှကျဲသောမြို့ရိုးတိုင်အောင်လိုက်ကြ၏အေဖရင်တကားဟောင်းသောတကားငါတကားဟာနနေလပြအိုးမိအားပြအိုးအထက်မှဆ၍တိုးတကားတိုင်အောင်လိုက်သည်ဖြင့်ထောင်တကားဝတွင်ရပ်နေကြ၏ တဖန်တည်ခြင်းတဲ့နှစုသည်ဘုရားသခင်အိမ်တော်တွင်ရပ်၍တဝက်သောမင်းအရာရှိတို့သည်ငါနှင့်အတူတဘိုးကင်သောယေပရောဟိတ်အေလျာကိမာတေယမိညာမိမိခာယအေလီအောနေဇာခရိဟာနနိနှင့်တကွာမာတေယရှေမာယအေလာဇာအောစီယောဟနန်မာလခိယအေလံအေဇာတို့သည်ရှိကြ၏ တည်ခြင်းတဲ့တို့သည်ဆရာရေဆရာဟိနှင့်တကွအတန်ကိုလွှင့်၍ဆိုကြ၏ထိုနေ့၌များစွာသောရစ်တို့ကို ပူဇော်ကြ၏အလွန်ဝမ်းမြောက်သောအခွင့်ကိုဖျားသခင်ပေးတော်မူသောကြောင့်သားမယားနှင့်တကွဝမ်းမြောက်ခြင်းကိုပြု၍ယေရုရှလင်မြို့ဝမ်းမြောက်တန်ကို ဝေသောအရ၌ကြားရကြ၏အငယ်54မှ59ထိုအခါ ယဇ်ပုရောဟိတ်နှင့်လေဝိသားတို့သည် အမှုတော်ကိုစောင့်လျက်နေသောကြောင့်၊ယုဒအမျိုးသားတို့သည် အားရဝမ်းမြောက်ကြသည်ဖြစ်၍၊ယဇ်ပုရောဟိတ်နှင့်လေဝိသားခံအပ်သော ပူဇော်သက္ကာ၊အဦးသီးသောအသီးဆယ်ဘို့တဘို့ကိုမြို့နယ်ကျေးလက်ထဲကသိမ်းယူ၍၊သိုထားစရာဘဏ္ဍာတိုက်များကို အုပ်ရသောတိုက်စိုးတို့ကိုခန့်ထားကြ၏။သီချင်းသည်နှင့်တံခါးစောင့်တို့သည်လည်း ဒါဝိဒ်နှင့်သားတော်ရှောလမုစီရင်သည့်အတိုင်းသူတို့ဘုရားသခင်အမှုနှင့် စင်ကြယ်ခြင်းအမှုကိုစောင့်ရှောက်လျက်နေကြ၏ရှေးကာလဒါဝိဒ်နှင့်အာသလက်ထက်ဘုရားသခင်၏ဂုံကျေးဇူးတော်ချီးမွမ်းရာတည်ခြင်းကိုဆိုရသော သူအကြီးကဲရှိကြ၏ဇေရုဘဗေလနှင့် နေဟမိလက်ထက်၌လည်းဤဒေလလူအပေါင်းတို့သည် နေ့ရက်အစဉ်အတိုင်းတည်ခြင်းတဲ့ တကဆောင်းခံအပ်သောစားစရာရိတ်ခါကို၎င်းလေဝိသားတို့အားတန်ရှင်းသောအရာတို့ကို၎င်းလှူကြ၏လေဝိသားတို့သည်လည်းယဇ်ပုရောဟိတ်တို့အားလှူကြ၏